ကျေးဇူးတော်ရှင်အကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်9ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအိုတန်ကြားသည်နှင့် ထိတ်လန့်ပုံတရားတော်မြတ်ကြီးကတရားမှုမိရှေ့ဖို့ကာလ၌ဖြည့်ခြင်းလို့မေးပါတယ်ဖြည့်ခြင်းလို့မေးတယ်ဆိုတဲ့အဓိပ္ပာယ်ကဥပရှင်းထားရမှာမှန်ပါဗျာဘုရားမေးတာဒီဖြည့်ခြင်းလို့မေးတယ်လို့ မှတ်ထားရမယ်မှန်ပါမင်းတို့ကွာတဲ့ခန္ဓာကိုယ်အတွင်းမှာများအကြောင်းတရားတွေများသုံးသပ်ကြရလားလို့မေးလိုက်မှန်ပါခန္ဓာကိုယ်အတွင်းမှာအကြောင်းတရားတွေများသုံးသပ်ကြရလားလို့မေးလိုက်ကိုယ်ခန္ဓာထဲမှာအကြောင်းတရားတွေရှိတယ်ကွာအဲ့ဒီအကြောင်းတရားတွေကိုသုံးသပ်ကြစမ်းပါလို့ဘုရားခင်ကိုရမကြီးကအမိန့်ရှိတယ် အဲ့ဒါယန္နဘာထပြီးလည်းကတော့ထူပြီးသင်္ကန်းလေးချုပ်တက်ပြီးဒီကလာတပည့်တော်များသုံးသပ်ပါတယ်ခင်ဗျာအေးမင်းဘာများသုံးသပ်တုံးกว่าတပည့်တော်ကေတာလောမနခတန္တာရသောတသောဒန္တာနခလောမကေတာဆိုတဲ့30ခုထပ်တာအနုလောမပတိလောမသုံးသမ်းပါတယ်ခင်ဗျာလို့ဆိုတော့ဘုရားကမကျေနပ်ဘူးမှန်ပါပါသူမဲတာကဒကာရမတွေစဉ်းစားခန္ဓာကိုယ်ထဲမှာ မင်းတို့အကြောင်းတရားတွေများသုံးသပ်ကြရလားလို့ဆိုတော့သူကအပုံတရားတွေသုံးသပ်တယ်မှန်ပါသုံးဆန်ဘုံပုံပြီးသုံးသနေတော့အကြောင်းကျိုးကပါရလားမပါပါဘူးမပါဘူးသုံးဆန်ဘုံပုံပြီးဒီကလာအတုပခွဲနေတာရှိတာပဲဘုရားကလိုချင်တာကမင်းတို့အကြောင်းတရားတွေများခန္ဓာကိုယ်ထဲမှာစုံစမ်းကြရလားအကြောင်းတရားတွေရှိတယ်ကွာအဲ့ဒါစုံစမ်းပါလို့ဆိုတော့ယန်းကသုံးဆန်ဘုံ ပုံသေးတဲ့ကာလတပြည့်တော့ဒါတွေကိုသုံးသပ်ပါတယ်လို့ဆိုတော့ဘုရားကအကြောင်းကိုသုံးသပ်စေခြင်းနဲ့သူကအပုံကိုသုံးသပ်ပြီးတဲ့ကာလနေတဲ့အတွက်ဘုရားစိတ်တော်ထဲမှာမနှက်မြုပ်လို့မှတ်ရမယ်မှန်ပါပါဘုရားအဲကဲတော့ဘုရားစိတ်တော်ထဲမှာမနှက်မြုပ်တော့မှရှင်အနန္ဒကနားရှိတယ်ရှင်ဘုရားဟောရမယ်ကာလပါဗျာအရှင်ဘုရားပြောမှသိရမယ်ပုဂ္ဂိုလ်တွေဖြစ်ပါတယ်ဗျာဒါကြောင့်အရှင်ဘုရားပဲသုံးသပ်နည်းကိုအကြောင်းသုံးသပ်တဲ့နည်းကိုဆုံးမတော့ ပါရှင်ဗျာလို့ဉာဏနာကလျှောက်နိဒာနဘကတန်ရုပ်ပါဠိတော်လို့မှတ်ရမယ်ဒါနဲ့ဒကာရမတို့သုံးတကြလို့ဆိုတော့ဟောငါ့ခန္ဓာကိုယ်ကတနေ့ချက်အိုးလာတနေ့ချက်သေကန်းနေလာတယ်ဒကာရမတို့ဒါသုံးတလိုက်ရင်ပေါ်လာမှန်ပါကိုယ်အိမ်မှာရှိတဲ့ကိုယ်မှန်ကိုရှင်နဲ့ကထားကြည့်လိုက်ရင်လေရိုးရုပ်တွေပျောက်ပြီးကိုယ်ရုပ်တွေပေါ်ပေါက်နေတယ် အိုးလာပါပေါ့လားအိုးတယ်ဆိုတာဘာဖြစ်လို့အိုးရပါလိမ့်မယ်အိုးရဆိုတာသေကံနေတာမှန်ပါဗျာအိုးရဆိုတာဘာပါလိမ့်ကျွတ်တကြည်ပြီကြည်ပြီလို့ပြောတဲ့ဥစ္စာဒကာဓမ္မတွေကစကားသုံးပြီးဒီကလာနဲ့နဲ့ငါကြည်တယ်ဆိုတဲ့မာနမျိုးမလာပါနဲ့နဲ့နဲ့ငါသေကံနေတယ်လို့ပြောလိုက်ရင်သိကောင်းနဲ့နဲ့ငါကြည်တယ်နင်ပြောတာနားမထောင်နိုင်ဘူးဒီသွားတော့မလုပ်ပါနဲ့ သိမိဗလားမလေးတရားဓမ္မတွေကလည်းသုံးရမယ့်ဥစ္စာကြတယ်အလွယ်သုံးစားမသုံးရမှာကြတယ်လေတခါလေတကယ်နိဗ္ဗာန်ရောက်မဲ့အကြောင်းကြတယ်မသုံးတတ်ဘူးမှန်တဲ့မဲ့သုံးကြတော့ဥက္ကမောသုံးပြန်မှန်ပါပါဟဲ့ငါအကြည့်ဆုံးလေးကဖြစ်နေတယ်ခိုင်းတာနဲ့ဘုရားသခင်ကုရမကြီးကမင်းတို့အတွင်းများကွာဥနာတိဆိုတာဒီကမင်းတို့ခန္ဓာထဲမှာရှိနေတယ်ကွာ အဲ့ဒါတွေဘယ်ကများလာသုံးလို့သူ့အကြောင်းများရှားဖို့သိကောင်းပါလေဟုတ်ဂရမတွေဘုနာတွေဘယ်ကလာသုံးဆိုတဲ့အကြောင်းရှားကြတယ်ပါတယ်လို့အကြောင်းရှားရမယ်တဲ့မင်းတို့အကြောင်းကိုရှားကြပါလို့ဘုရားသခင်ကုရမေကြီးကဟောတော့ဂရမတွေလည်းအကြောင်းရှားကြဟောငါးခန္ဓာကြီးကအိုးပြီတောကြနာတွေကများလိုက်တာတောကြကြလို့ချင်းချင်းသေကံ သိရတော့မယ်ဘေကများလာရပါလိမ့်မလို့ဒီကြောင့်ဒီဥနသေးတွေကဘေကများလာပါလိမ့်မလဲလို့ကိုယ့်ဟာကိုယ်သုံးသက်ကြစမ်းပါကိုယ့်ဟာကိုယ်သုံးသက်လိုက်တဲ့အခါကျလို့ရှိရင်ဖြင့်ဒါတွေးလုံးတော့ပေါ်ရတော့ဘုရားရှိခိုးညံမရဆရာသမားရှိခိုးညံမရလို့ရှိရင်ဖြင့်ဩငယ်လာကကြီးလာတာပဲဒါတော့ပဲတွေးမှာမှန်ပါပါဒီလိုမတွေးပါနဲ့ကွာ ဟောဒီဥနာတရားဘယ်ကလာတာပါလိမ့်မလို့လို့သိသိချာချာတွေးပါဓမ္မတို့ရှိဥစွာဥနာသေးဆိုတဲ့ဥစ္စာခန္ဓာကိုယ်ထဲမှာရှိမရှိဘူးလားဘယ်ကလာကြုံလို့ဘုန်းကြီးတို့ဓမ္မတွေတွေးဖို့ကောင်းပါလေဘုရားကလည်းဒီကဒီဥနာသေးဘယ်ကလာကြုံဆိုတဲ့တွေးလုံးမှာမင်းတို့တွေးကြစမ်းပါကွာမတွေးရင်မင်းတို့ဒီကားလို့ဆိုရင်ဖြင့်အကြောင်းရှာလို့မင်းတို့မတွေးဘူး မတွေ့ခဲ့သည်ရှိတော့အကြောင်းတတ်တဲ့တရားကိုမင်းတို့ရမှာအကြောင်းတတ်တဲ့တရားကိုမရလို့ရှိရင်အကျိုးဥနာတင်နဲ့မင်းတို့ကဘယ်တော့မှဥစားကွဲမှာမဟုတ်ဘူးမှန်ပါရိပ်မိဗလားရိပ်မိပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ဥနာသေးဒီကလို့ရှိရင်ဒကာဓမ္မတို့ခုလက်ရှိပဲခွဲလို့မရခွာလို့မရဆိုတာဥပအောင်တို့ဥက္ကမောင်တို့မသေးကြဘူးလားသိကြပါပါဗျာသိကြပါတယ်အဲ့တော့အခုဒကာဓမ္မတွေအခုဒီနေ့ အိမ်ကလာကြတယ်ဆရာဘုန်းကြီးရှိဘူးအဲအိမ်ကလာတဲ့အခုဦးတယ်အိမ်ကလာတဲ့အခုအနာဘက်ရောက်ဖို့မနေဘူးလားနေပါဘူးအသေးဘက်ရောက်ဖို့နေပါဘူးဩဘယ်ကများလာပါလိမ့်တာကြီးရတနေ့တခြားခန္ဓာထဲမှာပြည့်စုံကြီးတွေ့နေရတာဘယ်ကလာသရုံဆိုတဲ့အကြောင်းကိုတွေးပါတွေးလိုက်တဲ့အခါကြလည်းရှင်ဘုရားမှပဲအမှန်တွေးနိုင်တယ်လို့ဘုရားတို့ဥက္ကမောင်တို့မှတ်ရမယ်မှန်ပါဗျာသဘောပါလားမှန်ပါဗျာ ကောင်းပြီဒီဝနာသေးပဲကလာသုံးလို့ဒကာဓမ္မတွေတွေးပြအောင်တွေးပါတွေးပြအောင်တွေးပါဆိုတော့ဘိုးတဲ့ဒကာဓမ္မတို့ဝနာသေးဟာခန္ဓာ၅ပါးကလာတာဝနာသေးပဲကလာဟောခန္ဓာ၅ပါးကလာဒါကသမတနာသုတ်ဆိုပြီးခန္ဓာ၅ပါးကလာဒါလေးကခန္ဓာ၅ပါးလို့မှတ်လိုက်မှန်ပါဒီဘက်ကဝနာသေးမှတ်လိုက် ဘုနာတွေပဲကလာပါလိမ့်မှန်ပါပါဟောတရားဓမ္မတွေခန္ဓာ၅ပါးရရှိလို့ဘုနာတွေဟာဒီထက်ကပေါ်ပေါက်လာခန္ဓာ၅ပါးမရှိရင်ဘုနာတွေဒီထက်ကပေါ်ပေါက်လာနိုင်ပါမှန်ပါဩတရားဓမ္မတွေတဘောမှာလဲဘုနာတွေနဲ့ဇတ်သိနောက်ဘဝကျတော့ဒကာရမတွေဘာဖြစ်မှတော့ဆိုတော့အိုးဘာဖြစ်မှတော့ပြောတော့ဘူးဥနာသိနဲ့သသိရမှာကတော့သိကြတယ် မဆုံးနိုင်ဘူးလားဆုံးနိုင်ပါဗျာပစ္စည်းပေးတာလို့ပဲရပါမရပါဘူးဘုရားဘုန်းကြီးတဲ့ပုဂ္ဂိုလ်ကအာနာရှင်လုပ်ပြီးတားရင်မရပါဘူးသမင်းနဲ့တားလို့မရဘူးဆင်းနဲ့ဝါနဲ့တားလို့မရဘူးတဲ့မရတာကြီးဟာဘာကြောင့်မရပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်တဲ့ဘုနာသေးဘက်ကလာသလိုခန္ဓာပါခန္ဓာ၅ပါးလားဓမ္မတို့သေချာကြည့်ပါဒီဥနာသေးဘက်ကလားခန္ဓာပါ ခန္ဓာ၅ပါးကလားဒါပြန်ခန္ဓာ၅ပါးဆိုတာလူခန္ဓာ၅ပါးနတ်ခန္ဓာ၅ပါးဇမခန္ဓာ၅ပါးဥက္ကမောင်တရားနဲ့မှန်ပါပါဒါပြန်ခန္ဓာ၅ပါးရတဲ့ပုဂ္ဂိုလ်ဖြင့်ခန္ဓာ၅ပါးဤဟူသောမူလအကြောင်းကြောင့်ဩနာသေးဤဟူသောဒုတိယကျိုးတရားတွေဟာဒကာရမတို့ပြေလွတ်ပါလွတ်ပါပြေမလွတ်ဘူးဆိုတော့ဩဒါဖြင့် ဒုက္ခလည်းခက်လိုက်တယ်ဖြစ်ခြင်းဘာခန္ဓာဖြစ်ခြင်းညာခန္ဓာဖြစ်ခြင်းရတာနဲ့ဒုက္ခလည်းလူခန္ဓာလူချမ်းသာခန္ဓာနတ်ချမ်းသာခန္ဓာပြမချမ်းသာခန္ဓာကြီးဖြစ်ခြင်းဖြစ်ခြင်းလို့ရှိရင်လည်းခန္ဓာချင်းဥနာသိလာမယ်ခန္ဓာတွေကပဲပေါ်ပေါက်လာတာပဲဘယ်သူမှထည့်ပေးတာမဟုတ်ပါဘူးဒေတိယယင်းလို့ပုတ်တယ်ယင်းပြီးပုတ်တယ်ဥစ္စာသူများကပုတ်ပါစေဆူတောင်းလို့လားသူထဲကပုတ်လာတာလား ဒီတဲ့နရဂရမတို့ခန္ဓာတွေကနေဥနာတွေပေါက်ပွားလာတယ်မှန်ပါရှင်းကြပါမှန်ပါဩဒါဖြင့်ဒကာရမတွေအခုဘုနဲ့တူနေရပါလိမ့်မလို့လို့ပြောလို့ရှင်းပြဥနာသေးနဲ့တူနေရဘုရားနဲ့လည်းရပါဘူးအဲနာမှုနဲ့ရောရပါဘူးဘုရားနဲ့ဆိုတာဒီနေ့ရှားသားရေးတွန်းလိုက်ဘောတွေကကျက်ဆန်တွေကကျွတ်ရှူရနာကဖြူအာယမရတွေကရှိနေဒါနဲ့တူနေရနာရာဆိုတာကတော့ဒကာရမတို့ တရားလေးခဏလေးနားတယ်တော့ဟိုဘက်ပြောင်းလေးဒီဘက်ပြောင်းလေးဘာလို့ကြားတယ်နားလို့ခရတပတ်ကြနားရင်ပြောင်းရင်မတ်တန်တယ်လေပြောင်းရင်မတ်တန်တယ်လေသေဘက်သွားနေတာမှန်ပါပါသေဘက်မသွားပါနဲ့ဆိုလို့မရပါဘူးဩော်ဒါဖြင့်ဒကာရမတို့သေဘက်သွားတာကလည်းချိန်မဆိုင်နားလို့ပြောင်းနေရလဲမအားဘူးအိုးရတာလည်းမှန်ကြည့်ရင်သူ့အိုးရိပ်တွေကလည်းပေါ်လိုက်တဲ့ဖြစ်ချင်းဒီဃာရမတွေဘာတွေနဲ့များဖော်လို့နေရပါလိမ့်မလို့ ဥနာတိနဲ့ဖော်လို့မရဘူးဥလာကလည်းတရားဓမ္မတွေမြင်တဲ့အတိုင်းပဲတဏှာကြီးတဲ့တဏှာကြီးရင်းကျက်နေတယ်မင်းကျက်ဘူးနာရကလည်းဟိုဘက်ဆက်ဒီဘက်ဆက်ကြောင်းလိုက်ရတဲ့ဖြစ်ချင်းသောချေအဲရေတောက်ချင်တဲ့အနာပေါက်လို့ရေနဲ့ကုပါသမင်းစားတဲ့အနာပေါက်လို့သမင်းနဲ့ကုရအေးတဲ့အနာပေါက်လို့အဝတ်ချုံကုလိုက်ရအနာကလည်းမပြတ်ဘူးမပြတ်ပါဘူးဘုခမောအနာများကင်းရကင်းပါပါ အနာပကင်းတော့လေအနာအကူရမတန်လည်းခန္ဓာကိုယ်ကြီးကသိမဲ့ပဲပြေးတာကလည်းရက်စဲရမြတ်ပါဘုရား။ဟောတဲ့ဘုန်းကြီးဓမ္မတွေဒီဘယ်သူနဲ့ဖော်လို့မရပါလိမ့်။မှန်ပါဗျာဖော်လို့မရပါဘူး။ဥနာသိနဲ့ဖော်လို့မရနော်။ဘယ်နဲ့ကြောင့်ဥနာသိဖတပါလဲတပြန်ကမြဲတဲ့ဖော်ကမရှိဘူး။မိတ်ဆွေသင်္ကတွေကတော့သူပေါင်းမယ်ဆိုရင်ခုနေရတဲ့နေရာကွဲကြ။ဥနာသိကတော့ဓမ္မတို့သမန်းစားလည်းခွဲမရ။မှန်ပါ ဓမ္မစားရလည်းအနာကုနေရသဘောချုံတာရောနာကုပါဗျာဖေးတာလိမ့်တာရောနာကုပါဗျာဓမ္မတို့ခက်ပါဘူးဘယ်လိုကိုရကြရပါဘူးဟောကိုရမတန်လည်းဖြင့်အသေးဆိုင်ကောင်းပါရဲ့လို့ဒီလိုသမောင်းမင်းကိုရမတန်လည်းအသေးပဲပြေးပြေးပါဗျာဘူးရတယ်မှန်ပါဗျာတောက်လို့ရှိလို့ရရမရပါဘူးအဲဒါပြန်ဥနာသေးဘက်ကလာပါလိမ့် ခန္ဓာ၅ပါးဟောတရားဓမ္မတွေခန္ဓာ၅ပါးများလိုချင်မှုမသိတော့လူခန္ဓာကြီးလိုချင်နတ်ခန္ဓာလိုချင်မြမခန္ဓာလိုချင်တဲ့တရားဓမ္မတွေဖြစ်ရှင်ကဖြင့်လူခန္ဓာဖြစ်ရှင်တဲ့ဥနာတိနဲ့ဖို့ဖြစ်ရပါလို့နတ်ခန္ဓာဖြစ်ရှင်ကိုဥနာတိနဲ့ဖို့မြမခန္ဓာဝေရခြင်းများကိုဥနာတိနဲ့ဖို့ဖြစ်ရပါလို့ဤနောက်ကြတဲ့ခင်ဗျားတို့လူဖြစ်ရှင်လူဖြစ်ရပါလို့မြတ်ဖျားရှိဖြစ်ဖြစ် ဘုန်းကြီးများဖြစ်ဖြစ်ဖြစ်ဘွားကြီးတွေဘုန်းကြီးတွေကြောတဲ့အခါပဲဖြစ်ဖြစ်လူချမ်းသာနဲ့ချမ်းသာဖြစ်ရပါလို့ဆိုဒီလိုမဆိုနဲ့လူလည်းဖြစ်ရပါလို့ဘုနာစင်နဲ့မခွဲရပါလို့ဒါလေးပါဖြစ်ဖြစ်တော့ဒါမှခင်ဗျားတို့သိကြတယ်ဟမ်ရင်းမိကြပါလားအမလေးယူချက်ကတန်လိုက်တယ်ဖြစ်ချင်းရင်းမိကြပါလားဘာတန်တာပါလဲယူချက်တန်တာဆိုတော့အမလေးတွေကဓမ္မတွေကပြတ်မှဖြစ်ရလေ ယူတာပဲသင်အဲတမန်ထွားရမဟုတ်သေးသေးသိနေယူရင်လည်းတော်သေးတယ်သူကတမန်ထွားရယူတယ်ဆိုတော့ဒကာရမတွေအယုတ်ဆိုးတဲ့ပြန်အကြည့်တံပိုးနေတယ်မပိုးဘူးလားအယုတ်ဆိုးတဲ့ပြန်ဘယ်အသုံးချကြအောင်ဘာမှသုံးချကြမရှိဘူးဆိုတော့ပေါ်ကြခိုင်းဒါဖြင့်ခင်ဗျားတို့ခန္ဓာ၅ပါးဖြစ်ရပါလေဆိုရင်ဖြင့်ဥနာသေးနဲ့မခွဲရပါလို့မှန်ပါဘူးခမောင်ဒါပဲပြည့်တာမှန်ပါပါ ဒါတရားဓမ္မတွေကလည်းပြင်တာလိုက်တယ်ဖြစ်ချင်းမပြောပါနဲ့တော့ဆရာဘုန်းကြီးကတို့ပြောရလိုက်တာလို့လည်းမထင်ကြနဲ့နော်ယခုကိုအိုနာသေးနဲ့မခွဲခင်တခါလဲနောက်အိုနာသေးများကြီးလိုချင်လို့နှုတ်ဖုံးများဆက်ထားလိုက်ပြီမဆက်ဘူးလားဒီစွန်ဒီဖျောင်းတိုင်းဒီပန်းနဲ့နောက်ဘဝနတ်ဖြစ်ရပါလေမြမဖြစ်ရပါလေဆိုဟာယခုအိုနာသေးနဲ့ခွဲပြီးလို့ဆက်ရရင်လည်းတော်သေးရမဟုတ်ပြတ်သွားမှဆိုလို့ ရင်းမိဗလားယခုဩနာသင်နဲ့နောက်ဩနာသင်နဲ့ဆက်မရအောင်မနဲ့ကြိုးစားရဖျောက်နေနဲ့ကြိုးစားရပန်းနဲ့ဆွမ်းနဲ့ကြောင်းဆောက်ပြီးရှင်ပါဖြစ်ရင်မိုင်လွန်းလာတယ်လို့ဆိုတိုင်းမဆိုတိုင်းကဲဘုရားရှင်ရောမသက်တပဲနေကဲဒါရည်ရတန်နဲ့ဆိုတာများကိုဘုန်းကြီးပြောတာကနေသလားကိုတန်ဘုံကပိုးနေသလားကိုတန်ဘုံကပိုးနေသလားဒါတော့လည်းမကောင်းတော့ဘူးနော် ဒီလောက်တော့လည်းမကောင်းတော့ဘူးတရားဓမ္မတွေဒါလေးတော့ပြင်ဖို့ဆင်ဖို့ချိန်လေးရှိသေးလို့ပြောနေရတယ်နော်ဒီကမောင်ကြီးအခုဩနာတွေလက်လွတ်တဲ့ချိန်မှာတောင်းတာလားလက်မလွတ်ခင်ကတောင်းတာလားသူတောင်းတာဟာဒါပြန်တစ်ခါမိုက်လားနှစ်ခါမိုက်လားအခုဩနာတွေမမြင်နိုင်ကြလားအဝိဇ္ဇာခုံးလုံးကိုတစ်ခါမိုက်နောက်ဩနာတိကြီးကိုပိုင်ရမှာကိုလည်းမသိတဲ့ဝိဇ္ဇာကဖုံးလို့တခါမိုက်ဆိုတော့နှခါမိုက်ဖြစ်မှန်ပါဘူး နှခမ်းမိုက်ကတစ်ဖက်ကံနှခမ်းမိုက်ကတစ်ဖက်ကံဆိုတော့ဇုံလုံးကံရင်းပြီဗလားဒီဆရာသမားနဲ့ဒီဒကာဓမ္မတွေနဲ့ဒီလိုတွေ့တုံးမှဒီပြမှုဆင်မှုကိုဒီလိုသုံးသပ်မှုကိုမပြင်းရမဆင်ကြတော့ဘူးဆိုလို့ရှိရင်ခင်ဗျားတို့ဖြစ်ထွေကပြင်ရန်သူရှိရာကိုခင်ဗျားတို့ဒီကားလို့ရှင်ဥတဲ့ပြေကလာခေါင်းရှိုးပြီးအသက်ခံသွားတယ်မထူးတာမထူးပါဘူးဒီကမှထူးပါမထူးပါဘူး အဲ့တော့ဒီရစ္စာဒီဓမ္မတို့မိုက်လုံးတန်တယ်ဆိုတာများဟာလဲမနာကြပါနဲ့တော့နော်တို့မိုက်တာဒီတဲ့ကဲတဲ့လို့ပဲခင်ဗျားတို့ကဒါပဲဝန်ခံယူလိုက်ပါတော့မှန်ပါဗျာကဲတော့ဗျာဝနာသေးပဲကလာတော့မှန်ပါဗျာဒါဖြင့်ဒီကဏ္ဍငါးပါးနောက်တက်လူခြင်းတဲ့ပုဂ္ဂိုလ်များဟာဖြင့်လူလုံးကမိုက်မိုက်လျက်မှန်ပါဗျာဘယ်လိုဆိုကြမှန်ပါဗျာလူလုံးကမိုက် ဥပအောင်ကြီးဘုန်းကြီးပြောတာနဲတယ်နော်ဥပမာမိုက်ပုံကလေးတွေကြီးတယ်ဆိုလိုက်မဆိုလိုက်ဘူးတခုလည်းရှိခန္ဓာကိုယ်ကြီးသူတောင်းနေတဲ့အချိန်မှာပဲသူခန္ဓာကြီးကြည့်လိုက်ရင်ဥနာသေးကလက်ဆက်တပ်လားမတတ်ဘူးမတတ်သေးခင်ကနောက်ခန္ဓာရပါလို့ဆိုတော့နောက်ခန္ဓာဒီခန္ဓာ၅ပါးရရင်ဓာတ်ပါမှာပဲမှန်ပါမပါဘူးလားဥနာသေးခန္ဓာ၅ပါးလာပါတယ်လို့အခုပြောထားပြီနောက်ခန္ဓာ၅ပါးကိုလူခန္ဓာနတ်ခန္ဓာဓမ္မခန္ဓာရပါလို့ဆိုတော့ ဩတပည့်တော်ဥနာသေးဆက်ပြတ်မှာသိဆိုရင်တဲ့ပုဂ္ဂိုလ်တွေဗျာတပည့်တော်ကဥနာသေးဒုက္ခကိုလည်းအခုလဲကြိုက်တဲ့သဘောရောက်ပြီနောက်ဥနာသေးလဲရကြတဲ့သဘောရောက်ပြီမရောက်ဘူးလားရောက်ပါဗျာမျက်စိလဲလွန်းတယ်ဂရမတို့ဘယ်လိုပြောပါလဲမျက်စိလဲလွန်းပါဗျာမျက်စိလဲရင်တော့ကြောက်ကြတော့မယ်ခင်ဗျာမျက်စိလဲလွန်းရင်တော့ကြောက်ကြတော့မယ်ဆိုတာဖြင့်ဘာမှညံ့စရာမလိုတော့ပါဘူးလိုပါဘူးလိုသေးရဲ့လားလိုပါဘူးအဲ့ဒါကြောင့် ဒီဘုရားဒါမျက်လုံးဖွင့်ပေးနေတယ်ဆရာပဲလို့သုံးပြချက်ချက်ချက်ပြီးမှန်ပါဗျာနမလို့ရှိရင်ဒီဃာရမတွေဟာဘယ်ဘုရားကသွားပြီဘာလုပ်ဖို့တော့ဟိုးဆူတောင်းပြည့်တယ်ဗျာဘာမြတ်ပြည့်တယ်တော့အဲ့ဒီဘုရားသွားလို့ရှိရင်တောင်းတဲ့ဆူဒီဘုရားမှလည်းစီဝေးမှန်ကြတယ်နောက်ဘဝလည်းတောင်းတဲ့ဆုပြည့်တယ်ဒီဘဝစိဝါရေဟန်ကြတာလည်းဒုက္ခရောက်ဖို့ပဲစိဝါရေကတရားရင်ကတော့တရားထုတ် တရားအထုတ်တာကူကသသိန်းနဲ့ရင်းတော့သသိန်းတို့အတွက်ကဘယ်နဲ့လဲကူရပါဘူးအပူကြီးအောင်သွားရည်ဗျာရိပ်မိဗလားအပူကြီးအောင်လို့မှန်ပါပါအဲနောက်ဘဝဒီခန္ဓာကသိနေတော့နတ်ခန္ဓာကတော့သုံးပါဘူးလို့ဖြစ်တယ်ဆိုတော့ဒကာရမတို့ဩတပည့်တို့ဒီဘဝတော့သေတောင်မှမตายလေး၄တောင်တော့ရှိဘုမသုံးကဘုဆိုတော့နဲတဲ့မตายကြီးဘူးရိပ်မိဗလားအဲနတ်မตายကြီးဖြစ်အောင်လဲသွားတောင်းမှသေးတယ်ဖေ ရိပ်မိပလားအမနေကဓမ္မတွေသိုးပါဘူးလားခင်ဗျားတို့သိုးပါဘူးဘယ်နဲ့တော့ပြရည်ချက်ကရိုးရိုးပဲလားတန်သေးသလားတန်ပါပါဗျာရှင်မဖြစ်ရည်ဘုန်းကြီးရှိကြမှာဒီလိုဖြစ်ရတယ်ဆိုတော့အခုတာဝန်သာခံရတာတာဝန်ခံတာကနေတယ်ဖြစ်စဉ်ဒီတဲ့ဆိုမှန်ပါဗျာဘုကမောင်ဆုံးမဆုံးသိုးပါဗျာဘယ်နဲ့အချိန်ချင်းတောင်ပါလိမ့်သေးတာမှန်ပါပါအချိန်ချင်းဆိုတော့ဘယ်နဲ့သိုးကုန်ပြီသိုးပါဗျာရိပ်မိကြလား ဒီချိန်ချိန်တွေကဘာနဲ့ဖြစ်ကြမလဲခင်ဗျာခန္ဓာ၅ပါးနဲ့ဖြစ်မှာမက်နဲ့ဖြစ်မှာပဲရမယ်ဥပါယမက်နဲ့မဖြစ်ခန္ဓာ၅ပါးနဲ့တော့မဖြစ်လို့မရဘူးခန္ဓာ၅ပါးအချိန်ကြီးလားနဲ့ပါပဲတော့မက်နဲ့ကိုဖြစ်မှာရမယ်အဒီမက်ပဲကဲမက်လို့ယူမက်လို့ရှိတော့တယ်ဒကာဓမ္မတို့တခြားပါရှိသေးရှိပါဘူး။အဲဒါဖြင့်ဒကာဓမ္မတို့ဥနာသေးဘက်ကလာတော့ဒါဖြင့်ဒီဘက်ကသုတေမနေသေလွန်ခဲ့ရလို့ရှင်းဖြင့်ဘယ်ခန္ဓာများရကျင်ကြပါလိမ့်မယ် သက္ကနမမရဘူးအခုကဒီကတော့တော်တော်ချောချောမမရှိသွားတယ်သက္ကနမမရခြင်းဘူးဆိုတာနေရာကျသွားတယ်သက္ကနမမရခြင်းဘူးဆိုတဲ့ဥစ္စာကသစ္စာညာနဲ့ဖြေလိုက်တာပါဥနာတရားဒုက္ခသစ္စာသရာဘိဒုက္ခသစ္စာဗျာရိဘိဒုက္ခသစ္စာမရဏဘိဒုက္ခသစ္စာသစ္စာသိတဲ့ပုဂ္ဂိုလ်မှာဘယ်မှမရခြင်းထွက်လာသစ္စာမသိသေးတဲ့ပုဂ္ဂိုလ်ကတော့ဒီဘဝတည်းကုန်တဲ့နေရာနဲ့နောက်ဘဝတည်းကြီးတဲ့နေရာပါလေဆိုတော့ခန္ဓာပေါင်း မှန်ပါပါပဲဘူးလားမှန်ပါပါအဲ့ဒါသစ္စာမသိသေးတဲ့ပုဂ္ဂိုလ်ကဖြင့်ဒကာဓမ္မတို့ကိုနာသိတဲ့အဖို့ခွဲရမှာကိုသူ့ကိုကျိုးနဲ့ပေါ့အောင်မိမှန်ပါရှင်းမဖြစ်ရဒါကြောင့်ကြည့်ပါလားတချို့တယ်ဖာကြီးတွေအဖိုးကြီးတွေသူတောင်းကြတယ်အော်မင်းအောင်ဘောင်းပါလို့အမဦးနာသိနဲ့ခွဲရမှာဆိုတော့အော်မင်းအောင်ဘောင်းပါလို့ဆိုတော့ဘာနဲ့ခွဲရမှာဆိုလို့ပါလေဦးနာသိနဲ့ခွဲရမှာမရိပ်မိပဲကိုခွာကြိုက်တယ်ကိုကိုတောင်းကြတယ်မှန်ပါ ရိမ့်နေဗလားကမောင်ကဘယ်နဲ့စိတ်ထားရှိတော့မပြောထပ်ပါဘူးလူကြီးတွေစကားကလူကြီးတွေကလူလူကြီးတွေကလှိုက်ချလိုက်ဥက္ကမောင်အဲ့ဒါအေးဟမ်လူကြီးတွေသိတာရိမ့်နေဗလားဒကာဓမ္မတို့ခင်ဗျားတို့ကလူကြီးတွေကသူတို့ကတစ္ဆာမသိလို့မှားတော့ကိုယ်လည်းမှားလိုက်ဦးမယ်ဆိုတော့ဒကာဓမ္မတို့ကိုယ်လည်းဒီလူကြီးမှားတဲ့အထက်မှာ ကိုယ်လည်းမှားဝင်သွားတဲ့အသေးပဲမရောက်ဘူးလေရောက်ရောက်ပါဗျာအဲ့ဒါကြောင့်ခင်ဗျားတို့ထူသွန်းတယ်လို့ဆိုလိုက်ဘယ်လိုဆွဲချက်တန်လိုက်ထူသွန်းတယ်ဥအောင်မင်းအောင်ဘောင်းရပါလို့ဆိုတာစဉ်းစားကြည့်ကြသမောင်ဒါကြတော့ဒီထက်မှဥအောင်မင်းအောင်ဘောင်းရပါလို့ဆိုတာဩရဘာသစ္စာဒုက္ခသစ္စာပါဗျာဥမင်းတယ်ဆိုတာကဘာသစ္စာလဲဒုက္ခသစ္စာပဲဆိုတော့ဩဒုက္ခသစ္စာကြီးအသက်ရှည်ရပါလို့ ဥက္ကမဘယ်ရောက်ပါဒုက္ခဘယ်ရောက်ပါသူတို့ပြောတာဒုက္ခရှည်ရပါလို့ဘယ်လိုနဲ့တောင်းကြဒုက္ခရှည်ရပါအေးပြည့်စီပြည့်စီကိုလူကြီးတွေကလည်းပြည့်စီသုခံတဲ့လူကလည်းပြည့်ပြရစီပေးတဲ့စုတိုင်းအာမသုခံတဲ့ဘုကလည်းရတာရှိတယ်ဒီလိုပြည့်နေသစ္စာမသိပဲကိုအဲ့ဒါခမရတဲ့လူကြီးနဲ့ခမရတို့မင်္ဂလာခန္ဓာနဲ့တို့သွားပါပြီသွားသေးဘူးလားသွားပြီသွားပြီ ကယ်လို့ဆယ်လို့ကိုမရတဲ့အချိန်တွေရောက်ပေါ်တာပဲမရောက်ဘူးလားပေါ်ကြပါလားဒီစုတွေရောခင်ဗျားတို့ကလက်ခံပေးကြပါလားပေးတယ်လူကလည်းပေးပြီးကြပါလားမေးမနဲ့ပြောကြမယ်ပေးပြီးပါမပေးပြီးပြီလက်ခံမပြည့်မှမစွိနဲ့တော့ရင်းနေလားမပြည့်မှများမစွိမှနဲ့ဆိုတာသဘောပါကြပါပါအဲဒါကခင်ဗျားတို့ဖယားကပေးတာလားဘ누구ကပေးတာကိုယ့်အကိုလက်ခံယူတာလားကိုယ့်အကိုလက်ခံယူတာ ပေးတဲ့လူကလည်းသိပေးလားမသိပေးလားမသိပေးပါဘူးယူတဲ့လူကလည်းသိယူလားမသိယူလားမသိပါဘူးဩဆက်လိုက်တယ်ဖြစ်ချင်းဒီဒီတိုင်းပြဘာဖြစ်နေပါလဲဒါပဲတွေးတယ်ရှိတာမသိတဲ့လူကပြောချင်တာပြောမလိမ္မာတဲ့လူကအကုန်ကြိုက်ဘူးဟုတ်လားဘယ်နဲ့ဖြစ်နေကြမသိတဲ့မသိတဲ့လူကပေးတဲ့ရှိကိုမလိမ္မာတဲ့လူကဘယ်နဲ့ဖြစ်ကြိုက်လွန်လုံးလားလွန်လုံးပါလေသေချာတွေးမှတော့ မှန်ပါဗျာကဲမသိတဲ့လူကပေးတာလဲသစ္စာမသိဘဲနဲ့ပေးလိုက်မှန်ပါဗျာခံယူတဲ့ပုဂ္ဂိုလ်ကလည်းသစ္စာမသိဘဲနဲ့ခံယူလိုက်တော့သစ္စာမသိရင်ဒုက္ခအညာဏကွာမှန်ပါဒုက္ခဒုက္ခသစ္စာနဲ့အညာဏမသိတဲ့ပုဂ္ဂိုလ်ကိုယူတာပါပေးတဲ့ပုဂ္ဂိုလ်ကရောဒုက္ခဒုက္ခအညာဏမဲ့ဒုက္ခသစ္စာမသိလို့ပေးချိုက်ယူတဲ့ပုဂ္ဂိုလ်ကလည်းဒုက္ခဒုက္ခအညာဏနဲ့ယူရဒုက္ခဒုက္ခသစ္စာနဲ့အညာဏမသိမသိခြင်းကြောင့်ယူလိုက်ဒါဖြင့် သိရင်ပေးတဲ့လူကလည်းသစ္စာမသိဘူးမှန်ပါယူတဲ့လူကလည်းသစ္စာမသိဘူးပေးတဲ့လူကလည်းသုံးကယူတဲ့လူကလည်းသုံးကအာမလာသွားလို့မဖြစ်ပါမလားမဖြစ်ဘူးသုံးကကြီးပဲကဲဘုရားကမဖော်ဘူးဆိုလို့ရှိရင်ခင်ဗျားတို့ခက်ပြီဒီလိုဆရာအောင်မအောင်မပေါ်ရင်အာကြီးခဲသွားမယ်ဆိုတာသဘောကျကိုကိုရင်အခုဒီအခက်တွေကိုပေးတဲ့လူကလည်းပေးထားလို့ယူတဲ့လူကလည်းချက်မုံကောင်းကြကိုတခါတည်းအသေးပါထည့်မှန်ပါပါ ရှင်းမောင်မောင်ညာညာပါကြသေးလားအသေးပါထက်အတော်ဆိုးနေပါပဲလားမြတ်ရွှေဒီလိုများစိတ်ကူးရှိဒီလိုများအစကရည်ရွယ်ချက်ပါသလားလို့မေးလို့ရှိရင်ဘယ်လိုဖြေကြအစကပါတယ်အလယ်လည်းပါတယ်အဆုံးမပါမှာပါပဲဆရာနဲ့တံတွေနေရာကုန်ပါမှာပဲကဲမကောင်းစဉ်ပြင်ခဏနဲ့ဥက္ကမောင်လောက်ကြဆိုလားမကောင်းစဉ်ပြင်ခဏလောက်ကြအောင်ပါဒကာဓမ္မတို့ဘယ်နဲ့ အယူလေးမွေးလာပြီအယူနေနေပြီအယူတွေသေးတယ်ဆိုရဒီမှာတော့ကျက်တယ်မရှိတော့ဘူးမှန်ပါဗျာဘာလို့ကျက်တယ်မရှိတော့ဓာတ်တော်မှမကြတော့ပဲခုဗျာမှန်ပါဗျာဓာတ်တော်မကြဘူးဆိုရဲကအပုတ်ကောင်ဖြစ်ရတော့မှန်ပါဗျာကျက်เสียမကောင်းဘူးလားမှန်ပါဗျာဘာလို့လဲတော့မွေးတော့ကလည်းယူနေတော့လည်းယူနေသေးတော့လည်းယူပါဗျာအယူတွေသေးရတယ်ဆိုတော့ဒကာဓမ္မတွေကအဝိဇ္ဇာတိဟူသောဥမ္မတကဖြစ်နေတယ်မောဥမ္မတကဖြစ်တယ်မောဟကအဝိဇ္ဇာဥမ္မတကယူမောဥမ္မတကဖြစ်နေသေးတော့မှန်ပါ ဥက္ကမောင်တန်နှိမ့်ချပြောတာမဟုတ်ဘူးနော်မှန်ပါဗျာခင်ဗျားတို့ကိုယ်တိုင်တွေ့ရပါတယ်ဒီဥစ္စာမှန်ပါပေးတဲ့ပုဂ္ဂိုလ်လည်းခင်ဗျားတို့ရှိရင်ပေးရပါပဲမှန်ပါဗျာသဘောကျလားကျပါယူတဲ့ပုဂ္ဂိုလ်လည်းအမှန်ပြုံးမြန်နေလိုက်ပြီမှန်ပါဗျာကိုဥနာတိကြီးပေးဆိုင်တယ်ဘယ်နဲ့လဲပြုံးပါဗျာဖြစ်မှပြရလေဗျာဒကာရမတို့သဘောပါရလားဟောဘုန်းကြီးကဒုဖြစ်စင်တယ်အကုန်ပြောနေတာပဲဒုကလည်းမိုင်းမှန်းသိပလားသိပါဗျာ ကလာလေးပြောနေတယ်ခင်ဗျာသူတလုံးမမိုက်သေးပါဘူးမထင်းနေသေးလားပေချာမိုက်ရကတော့သိမ်းပန်းနေပြီမတမ်းနဲ့ကဲရှင်မုံကောင်းကြရွေးမြေကြပါကြရလားအင်းဒါအသေးပဲထည့်တော့မှန်ပါဘူးဒီမောင်ဒါပါရလားပါပါဗျာအသေးပဲထည့်တော့ကားတယ်မှန်ပါဗျာအမလေးပြတ်မပြရလေဒကာရမတို့ဒါဆိုတာကလက်ကြီးလားဗျအမတန်ကျက်စီမင်္ဂလာမဲ့တာလားအဲ့ဒါဟိုကထင်းမုံကောင်းကြလို့ တခါရဲဆိုတော့မိချုပ်ပြီးသေးသည်တန်အောင်လို့အတုပဖြစ်သည်တန်ဆိုထည့်ပေးတာတော့ဖြစ်ရပါလို့ဤဆိုသွားရောက်ပေါ့ဗျာမှန်ပါပါသွားရဘူးလားမှန်ပါပါဒကာဓမ္မတွေတန်ခင်ဗျားတို့မျက်စိလဲနေလို့ဒီလောက်ရှာရှည်ပြီးပြောနေတယ်လို့အောင်းမိပါမှန်ပါပါဗျာမျက်စိမလဲဘူးလားမှန်ပါပါဗျာဘုဒ္ဓံကပျောက်ပလားလို့မေးတယ်မပျောက်သေးပါဘူးခက်သေးဗျာဒါနဲ့ဘုဒ္ဓံမတန်ရမပျောက်သေးဘူးဆိုရင်ခက်သေးတယ်ကြာနေခိုင်းတာတဲ့ဒကာဓမ္မတို့ခင်ဗျားတို့ ဘုနာတဲ့ဘယ်ကလာသလဲအဲပေါ်ပြီပေါ်ပြီခင်ဗျာဩဘယ်ခန္ဓာလိုခြင်းလိုခြင်းဥနာသေးရမှာပဲဘယ်ခန္ဓာလိုခြင်းလိုခြင်းဒါဖြင့်ခန္ဓာ၅ပါးမရရင်ဒကာရမဥနာသေးပါပါမှန်ပါပါဘုရားအခုတော်ကြာကြလာတော့တောင်းထားတဲ့သူကလည်းသမုံကုန်ရဟုတ်လားရုပ်မြင့်ကြအစရှိသည်တဲ့ဥနာသေးတွေပါထည့်တောင်းတယ်တကယ်အိုးလာပြန်တော့လဲဥပအောင်တို့လူစုက ဒီလိုများဖြစ်လိမ့်မယ်မထင်ဘူးဒီလိုများဖြစ်လိမ့်မယ်မထင်ဘူးဘယ်နဲ့ဒီလိုဖြစ်နေတာဒီလိုဖြစ်လိမ့်မယ်မထင်ဘူးလို့ရိမ့်ပြီကလားဒီလိုမဟုတ်တာဒီလိုလေးရှိသေးတယ်ဘိုးလိုဖြစ်စရာတွေတခုကြီးကြံသေးတယ်မှန်ပါပါရိမ့်ပြီကလားအရက်ကဟိုကနေပြီးမုံလို့မောင်းထုတ်ဟိုကနေမောင်းထုတ်ဒီကမှမောင်းထုတ်ဘယ်ကမှဖိတ်စာမလာဘူးဒါအရွယ်လည်းကြည့်ဘူးကလူတွေလည်းမဝင်တော့ဘူးကွာဆိုတော့အရက်ကနေပြီးတပိတ်မှောက်မာတွေလည်းပါသေးတယ် မပါဘူးလားအဲ့ဒါတွေပါခင်ဗျားတို့ကလည်းခန္ဓာဖြစ်ရပါလေဆိုတော့ဒါတွေပါလိုက်လာပါဒါမှကိုမသိတဲ့တွေ့ခင်ဗျားတို့ဟာယူချက်တန်သွန်းတယ်လို့ဆိုတာမလွဲပါဘူးမလွဲပါဘူးရှင်းပြီနော်ရှင်းပါပြီကောင်းပြီဒါပြန်ခင်ဗျားတို့နည်းနည်းတော့ပါစေကြလို့ဝတ္ထုတို့လေးတခုတော့ထုတ်ပေးစေရင်လေဥက္ကမောင်းမှန်ပါပါဝတ္ထုတို့လေးတခုဟာအမှန်မှတ်စရာကောင်းတယ်ဒကာရမတို့ ရှင်သာရိပုတ္တရာဤအငယ်ဆုံးသောညီကလေးဆိုရရှိသူ့နာမည်ယေဝရတဲ့ရှင်သာရိပုတ္တရာဤညီငယ်ဆုံးတော့ဒါပြန်နှမတွေဘာတွေကဘာမှဖះနောက်လိုက်လို့ရန်တာတွေဘာတွေအကုန်ဖြစ်ကုန်ပြီသူ့အမေကြီးကယေဝရဤအမေကြီးကဒီကောင်လေးတော့ငငယ်ကအိမ်တော်ချမှာပဲကြိုင်ကောရမနောက်လိုက်သွားခက်ချီရဲ့သူ့မေဒိဋ္ဌိကိုရွှေစင်မျိုးဆက်ပြတ်သွားမှာသိဆိုရင် အဲ့ဒါဒီကလေးလေးတခုတော့သူတို့ကလည်းရွှေသေးဖြစ်နေတော့ဟိုမှာရွှေသေးနဲ့သွားပြီးစက်တာပေါ့ဗျာစက်တော့ဟောတယ်ရွှေသေးရွှေသေးရင်ဆိုတော့လက်ခံလိုက်တာပေါ့လက်ခံလိုက်ပြီးကလေးလေးရွှေဝါနဲ့ထမ်းပြီးဒီကလာမိမကလေးမလေးရှိတယ်ရှိသွားဖို့တော့ပြီးဒီကလာရွှေကထဲမှာလက်ဆုံချတာပေါ့ဗျာလက်ဆုံချပြီးဘုရားတွေဖိုက်ရမိတယ်ဖတ်တယ်ကဘယ်ဝိုင်းလို့ပေါ့ဗျာဟုတ်ထုံးစံနေကမိတယ်ဖတ်တယ်ကဘယ်ဝိုင်းလို့အဲ့ဒါတွေက ထုပေးကြရတယ်ဥက္ကမောင်ရမှန်ပါပါမင်းတို့ကျင်လည်းမြတ်အိုအောင်မဲအောင်ပေါင်းကြစေတာထုံးတန်တိုင်းပေါ့ကောင်မရလက်ချလက်လက်ကလေးရှိဟိုတည်းမှာယူကြတဲ့ရေချက်ရေစိတ်ချတာသူစမ်းစားခင်ဗျားတို့ပေးတယ်ဆိုရှင်းပါဦးရှင်းပါဦးကောမင်းရှာရှိရရှိတယ်ဟောဒီဖိုးကြီးလို့ဟောဒီဖွားကြီးလို့မင်းတို့ကျင်လည်းမြတ်အိုအောင်မဲအောင်ပေါင်းကြစေတာဒီလိုပေးတာကွာ ဩဒီလမ်းကပူလမ်းလားသူကျွတ်နှစ်ယောက်နေရမှာဥစ္စာအဲ့ဒီလမ်းသွားရမှာလားအာဒီလမ်းဖြစ်ကျုံးမလိုက်ဘူးလက်ချကြရမရခင်ဗျားတို့ကပြုံးများနေသေးရိမ့်မိဗလားယေဝရခုနှစ်ရှိသေးတယ်ပါဘူးလားတရားဓမ္မပါပါခင်ဗျားတို့ဘယ်ဆံဃာနဲ့ဆက်ကြောင်းနဲ့စိတ်30အိမ်အောင်ကြကြတယ်ဒီလိုပဲလင်ရှုကြတဲ့လက်ချပြီးဒီကလာအဲသူတို့ဘာတွေပေးကြတယ်လဲခုနကလိုပြုံးယူပဲရှိတယ် မှန်ပြုံးပြုံးကြီးပဲရင်းနေဗလားတရားဓမ္မအမလေးတောက်ကြကောင်းတဲ့ဖြစ်ချင်းဇေဝရမဲပုံဘယ်လောက်ထုတ်တန်လဲမှန်ပါဗျာခင်ဗျားတို့ပြေးတဲ့ဆိုရှင်းပါအောင်တဲ့ကဲအဘယ်ရှင်းပြရလဲမှန်ပါဗျာသူရှင်းလိုက်တော့ဟောဒီဘိုးကြီးနဲ့ဟောဒီဖွားကြီးတွေလိုမင်းအိုအောင်မင်းအောင်ပေါင်းကြစေသာလို့ဆိုတာမင်းတို့တာရှင်နေဖို့ပြောတာဥတာရှင်နေတာတာထဒီဘိုးကြီးဒီဖွားကြီးကြည့်ရတာက အိုးနေပြီနာပြီနောက်ခဏရှိလဲတော့မှာအဲ့တော့ဒီလမ်းဆိုလို့ရှိရင်ဖြင့်ကျတို့မင်္ဂလာလမ်းဒီလမ်းဒါအမင်္ဂလာရှိသွားတယ်ခင်ဗျားတို့ကမင်္ဂလာစုပေးတယ်မင်္ဂလာစုကိုမဟုတ်ဘူးအခုပေးတဲ့ဥစ္စာအိုအောင်မင်းအောင်ပေါင်းကြစေသားဆိုတော့ဒါကျုံမကြိုက်ဘူးရိပ်ပြီကလေးတွေကပါတယ်လားဒီကလေးလိမ္မာကကြည့်လိမ္မာပါဒီကရမတွေဘာဖြစ်နေလဲမှန်ပါပါရိပ်ပြီလားတော်တော်သေးတယ် ကိုကိုမေအောင်ပေါင်းရစေတာဆိုတဲ့အတိုင်းမှာအခုဘယ်နဲ့နေကြလဲကိုမေအောင်ပေါင်းနေရတော့ဒကာရမတွေတယောက်တယောက်ကြည့်လို့ရှုလို့ကဖြစ်သေးရလားဖြစ်ပါဘူးတယောက်ကလည်းမျက်လုံးမုံမဲဟုတ်လားတယောက်ကလည်းရေအိုးမှမတည်နိုင်ဟမ်တွေးကြပါပဲမတို့လေဘူးလားဘယ်အကောင်းပါသေးရလားအမလေးဒုက္ခကြောက်เสียကြီးတယ်အဲ့ဒါသူ့ဟာအကုန်မပြေသေးဘူးနော်ဒကာရမတွေဘယ်နဲ့ပြောတော့ဘုန်းကြီး အကုန်မပြည့်သေးဘူးဗျတယောက်ချင်းကြီးကိုတယောက်ကျုံးမမယ်ကိစ္စပါသေးတယ်ဘယ်သူမှအနာရမကဘူးမြေးတွေသားတွေကလည်းနာလာမမဟုတ်ဘူးဒီဘိုးကြီးဖွားကြီးတွေဆိုမင်းကမင်းလောက်ကြလာမမဟုတ်ဘူးလားရိတ်မိဗလားအဲ့ဒါပေးတဲ့သူတွေခင်ဗျားတော့ပြုံပြီးယူထားတဲ့တတ္တိယအခုအဆုံးကျိုးပေးတော့မယ်ဥဟာရိတ်မိဗလားဒါရကဓမ္မတော့ဒါဘာကြောင့်တုံးဆိုတော့ဒီကလေးတော့မပါလို့ဆိုတဲ့အဓိပ္ပာယ်ဘယ်နဲ့ဆိုကြ ရောက်ပါဟုတ်ပါဘူးဒီဥရာလေးကအသက်ဘယ်လောက်တဲ့မှန်ပါပါသူ့မိကချက်ချင်းရှင်သာရိပုတ္တရာလည်းဘုရားနောက်လိုက်တော့မှအိမ်မွေကံပြမှာဆွဲလို့ကိုအယူအမရောက်သေးဘူးခုနှစ်နှစ်ပုံသားမျိုးခုနှစ်နှစ်ကနေပြီးရှုကတဲ့မှာလက်ချပြီးခုနှစ်ကလေးမလေးနဲ့လက်ထက်တဲ့နေရာမှာပေးတဲ့စုကိုသဘောမကျဘူးထိုးထိုးရလာတဲ့ညာမှန်ပါပါခင်ဗျားတို့ပေးတဲ့စုရှင်းပါဦးဆိုတော့ကိုအောင်မင်းအောင်ပေါင်းကြစီသားဆိုမင်းလာဆောင်တဲ့လမ်းကဒီသွားမှလား အမင်္ဂလာကိုသွားမယ်သူကရိပ်မိတယ်ဒီကျွတ်တေကလည်းအလွန်ထူပိန်းတယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်ရပါပါဗျာထူပိန်းတော့အခုအပြစ်တွေ့ကြဗလားလို့မေးရပါမနိုင်သမီးမနိုင်စီးပွားရှာတာခက်ဟမ်အဲဒီရှေ့ဘာများပြုံမှာကိုဒီတဲ့ကြီးတဲ့ဒုက္ခလာလိမ့်မယ်ရှေ့ဘာများပြုံမှာတော့ဒီတဲ့ကြီးဒုက္ခလာပါဗျာဒါဆုံးမလားလို့မဲဆိုရင်အိုးမပြေသေးဘူးနော်မိစုံဖားစုံကပေးထားတဲ့ဆူ ရိတ်မိဗလားဘယ်တော့ပေးထားလဲအဲမိစုံဖာစုံကပေးရခင်ဗျားတို့ကလည်းပယ်ထားလားပြုံးယူထားလားပြုံးယူထားပါအင်းပြပါလေဥမစိတ်တခြားအတော်ဆုံးနေပြီတရားဓမ္မတို့ဒါဂုကတရိထားပါဂုကတရိထားပါလွန်တဲ့ပုဂ္ဂိုလ်ပြောဖို့မလိုပါဘူးလွန်တဲ့ပုဂ္ဂိုလ်ကအယူကိုလွန်နေပြီအဲဒါပြန်တရားဓမ္မတို့ဒီကလေးလေးကတော်တော်လိမ့်မာတယ်ဆိုတာကရိမ့်ပြီရိမ့်ပြီပါဘုကမောင်တက်ဘယ်လောက်တဲ့9ခုပါဘုဝဘယ်လောက်ရှိဘူး ကွန်ဆက်နေပါသွားပါပြီအတော်ဆိုးနေတယ်ဆိုတဲ့အိဗယ်ဖြင့်ဒကာဓမ္မတွေရှင်းရလင်းကြဗလားအဲ့ဒီအချိန်ကစပြီဒီကလေးလေးကစိတ်ထဲမှာဒီကလေးမလေးနဲ့ပေါင်းမှတင်းမှဝေးလို့ဘယ်နေရာခွဲရပါမလဲဆိုတော့ချက်ချင်းစိတ်မှန်ပါဒကာရဲမင်းလာကြောင့်မဒီစုတွေဘာတွေပေးတာလုံးဝလက်မခံဘူးလုံးဝလက်မခံမနဲ့ဒါနဲ့ကလေးမလေးကိုရှူရောတွေနဲ့ဗာတွေနဲ့ကျင်သမားထမ်းသွားပြီးလန့်ကြသူ ကုဋေသွားကျင်တယ်ဆိုပြီးဆင်းလိုက်ကုဋေသွားကျင်တယ်ဆိုဆင်းလိုက်သုံးတာလောက်ဆင်းတော့ပြန်ကုန်မလာဘူးကလေးမလေးနဲ့ဝရဏမနဲ့လာရှီကြိုင်းတော့သူအကြောင်းတော့တင်ငါဘောရိပ်မိဗလားတရားရှင်သာရိပုတ္တရာလည်းမှားထားတယ်ရှင်သာရိပုတ္တရာလည်းမှားထားတယ်တရားဓမ္မတွေသူ့မေယဒိဋ္ဌိတဲ့ပါရိပုဏ္ဏမဆိုတဲ့ဒိဋ္ဌိအဲ့ဒါအမေစီမှာသွားပြီး သင်္ကန်းဝတ်ဖို့ပါဖို့တောင်းပန်ကြမလို့ဘူးတဲ့ယေရဆိုတဲ့ကလေးမြမင်္ဂလာဆောင်ခန္ဓာလာပါလိမ့်မယ်သူကဘိညာတော့သိနေအဲဒီကောင်းလေးမြပြေးလာလို့ရှိရင်နေ့အကြောင်းကသင်္ကန်းဝတ်ပြေးလိုက်ပါသူကတခါတော့မှားတယ်ရင်းမိဗလားအဲ့ဒါကြောင်းသွားတဲ့အခါမှာတရားဓမ္မတို့ရွှေတွဲလဲငွေတွဲလဲနဲ့သနခါတွေနဲ့ပေါ့ဗျာအဲ့ဘုန်းကြီးတွေကတို့မှားထားတယ်မင်းဘက်ကတော့အာရှင်သာရိပုတ္တရာညီယေဝရ အာဒါဖြင့်တို့မှာဒါခဲမင်းသင်္ကန်းဝတ်မလွတ်လာတာမလို့ဟုတ်တယ်ဒါဝတ်တော့ဝတ်တော့ဒကာရမတို့အမှန်တရားမကြဘူးလားကြပါဘူးငငယ်ပါတော့ငငယ်ဒုက္ခကင်းပြီခုရဟနာဖြစ်သွားတာပဲဥက္ကမောင်ရမှန်ပါပါရိပ်မိဘူးလားရိပ်မိပါဘယ်တော့ကစပါတာခင်ဗျားတို့90ရှိတောင်ပါဗလားမေးပါပါဘူးတဲ့ငယ်တော့ကလည်းယမှုကျင်နာမှုနဲ့ကြီးတော့လည်းတယောက်တယောက်တနာမှုနဲ့မသွားပြန်မကောပြန် ဒုက္ခဘယ်တော့မှဒီကြုံအကင်းမှာမဟုတ်ပါဘူးငယ်တော့ငါတော့ချက်မှုကမှုနဲ့မတရားပြောငဲ့နေကြတယ်ကြီးတဲ့ခါကျတော့ဘိုးကြီးရဲ့ကြီးဖွားကြီးကနေရာမကျနဲ့ဆိုတော့သူ့ငါဆောင်ငါသူဆောင်နေသေဘောဝင်လိုက်တာသဘောပါပါဗျာ gain ဒါဖြင့်ဒကာဓမ္မတို့ဒါခန္ဓာ၅ပါးမသိတဲ့ပုဂ္ဂိုလ်ဖြစ်ထွေဆိုတာပေါ်ပါလားပေါ်ပါဗျာကောင်းပြီဒါဥနာသိပဲကလားခန္ဓာ၅ပါးကောင်းကောင်းခန္ဓာ၅ပါးလားနော်ခန္ဓာ၅ပါးရလားတော့ဒီခန္ဓာ၅ပါးကို တခါဘယ်ကလာကြုံလို့ပြန်ပြီးသူ့အကြောင်းသုံးသပ်ပါဘူးသုံးသပ်ပါဘူးနဲ့ဘုရားကဒကာဓမ္မတို့ခန္ဓာ၅ပါးဘယ်ကလာကြုံလို့သုံးသပ်ပါဘူးနဲ့အခုနှစ်ချက်တော့ဥပါအောင်မိပြီနော်ဥက္ကမမိပြီဘုနာတွေဘယ်ကလာကြဩခန္ဓာ၅ပါးဆိုတော့ဇာတိခန္ဓာ၅ပါးပေါ့အဲ့ဒီခန္ဓာ၅ပါးဘယ်ကလာကြုံလို့ချက်ပြီးတော့တွေးပါဦးနဲ့ဒကာဓမ္မတို့အရင်စစ်တော့အမြင့်တွေ့အောင်ပေါ့ဗျာ အဲ့ဒီကဲတော့တွေးလိုက်ပါအောင်ဆိုတော့ခန္ဓာ၅ပါးဘုရားသခင်ကိုရမကြီးကတဏှာကလာတာကွာပေါ်လာပေါ်ဘူးလားပေါ်ပါဘူး။ကိုင်းတရားဓမ္မတွေအကြောင်းပြုဆက်တဲ့ဘုရားသခင်ကိုရမကြီးဆိုတော့အကြောင်းတွေးပါဆိုတော့ဟို30ခုတာတွေးနေတဲ့ပုဂ္ဂိုလ်ဘယ်ရှင်းနိုင်မလို့ဗျာဒါသစ္စာတွေဗျာမှန်ပါပါသစ္စာရောပြိဿသမုပ္ပါရောပါလားပါပါဒီကမှာတော်တော်သဘောပါတယ်နော်။နောက်အလုတ်ကြအောင်ပါလိမ့်မယ်တရားဓမ္မတွေသစ္စာဖြတ်လန်းကြအောင်ပါလိမ့်မယ်နော်။ ကြာကြာကြီးဆိုင်ပြီးတော့နာကြဒီဥစ္စာအမှန်ရေးကြည့်သမကနာတုတ်ဆိုတဲ့ဥစ္စာနိဒာနဘကတန်ရုပ်ပါဠိတွေမှာလေးသိင်စင်နဲ့ပါသိင်ကာလပတ်လုံးဒီလက်ပဲရှားလာတာအခုမှတွေ့တာဘုရားပြမဘုရားပြကနေမှတွေ့တာအခုကဲငါတွေ့အကြောင်းကိုတော့ပဲဒကာရမတွေအကုန်ပေးပါတော့မယ်ဒီဥနာသေးနဲ့သူတို့ဥစားကိုအောင်လို့ပြန်ငါတာဝန်ယူပြီးဒီကာလအကြောင်းတွေကိုပြပေးမယ်အဲ့ဒီအကြောင်းကိုဖြတ်ခိုင်းမယ် ဖြတ်လို့ရှိရင်ဒီဃာရမတွေဥနာတိဒုက္ခသစ္စာနဲ့ဥဇကွက်ပြီးမအိုရမနာရမသေးရဖြစ်တဲ့နိဗ္ဗာန်သေချာရောက်ရမယ်မှန်ပါပါဒါရည်ရွယ်ချက်နဲ့သူကဟောချတာမှန်ပါဗျာ။ခိုင်းတရားဓမ္မတွေဘလောက်ဖွတ်တန်တယ်ဆိုတော့ပေါ်ရရ။မှန်ပါဗျာ။ဥနာသေးပဲကလား။မှန်ပါဗျာ။ဩဒါရင်ခန္ဓာ၅ပါးခန္ဓာ၅ပါးရှိလို့ဥနာသေးလားရှာနော်။ဒီခန္ဓာ၅ပါးဒီဘယ်ကမြောက်လာပါလိမ့်မလို့မေ့ကြည့်ကြ။တဏှာလား။ဩတဏှာရလား။မှန်ပါဗျာ။တဏှာနဲ့ဆူတောင်းလို့ခန္ဓာရ။ ခန္ဓာရတော့ဥနာတိပါလာရင်းပြီလားတဏှာနဲ့ဆူတောင်းလို့ခန္ဓာ၅ပါးခန္ဓာ၅ပါးရခန္ဓာ၅ပါးရတော့ဥနာတိပါလာရှင်းမလားရှင်းပါပြီဒါဖြင့်လက်တယ်သေးသေးချာချာတကားနွယ်ပင်တပင်ကိုဖျားကနေလိုက်လာတော့ဥက္ကမောင်ကြီးရဲ့အရင်ကြတော့အမြင့်တော့တွေ့ရတော့မယ်ဗျာမှန်ပါဗျာဒါဖျားကနေဆွဲလာတာဒကာရမခင်ဗျားတို့ကဒီလိုမဆွဲဘူးအိုနာသေးပဲကလာပါလိမ့်မလို့အိုးကြီးလို့ပဲ ဘယ်ဟုတ်လဲနုံးမြကြီးလို့ရလူတိုင်းသိတာပေါ့သဘောကျဗလားနာရာပဲနော်အိုးနာရာကလား तू ကဝေဒနာတယ် तू ကံကမကောင်းလို့ကံမကောင်းတော့ तू ကလည်းခဏလားသဘောကျကျပါဗျာအင်းသေးသွားချင်ကံကုန်လို့ဘယ်ဟုတ်လဲမလို့ဒကာဓမ္မတွေရဲ့အိုနာသိနေကြလို့သေသွားတာမှန်ပါဘုရားခန္ဓာရလို့သေတာမှန်ပါခန္ဓာမရသေပါဘူးကိုင်းဒါဖြင့်ဒကာဓမ္မတို့တွေးတာဟုတ်သေးရသစ္စာတခုမှမဆိုင်ဘူးဆိုတာတော့ကြီးလို့ နာတာကတော့ဟိုသူကဒီကံမကောင်းကြောင့်မသိဘူးအသက်တူသွားပြန်တဲ့အခါကျလို့ရှိရင်လည်းသူကကန့်ကြောင့်ဘယ်ဟုတ်လိမ့်မလို့ဒါကဓမ္မတဏှာနဲ့ဆူတောင်းလို့ခန္ဓာရခန္ဓာရလို့ဥနာတိပါတယ်မှန်ပါရင်းမိဗလားတဏှာနဲ့ဆုတောင်းတော့ဘာရခန္ဓာရလို့ဘာဖြစ်ဥနာတိပါပါဒါဖြင့်ဒီဥနာတိလက်သက်ရင်းကြကြရှာတော့တဏှာကြောင့်မှန်ပါတဘောကြဥနာတိလက်သက်ရင်းကြကြရှာစားတဏှာပါပါတဘောကြရပါပါ ။ကောင်းပြီဒါကဒီလိုအတွင်းကြကြသုံးသပ်စမ်းပါဆိုတော့မှဥပအောင်ရဲ့လက်သက်ပေါ်လာ။ပေါ်သေးဘူးလား။ပေါ်ပါဘူး။လက်သက်ပေါ်လာပြီလက်သက်ပေါ်လာပြီတရားဓမ္မတို့လက်သက်ပေါ်လာပြီ။ကောင်းပြီဒါဖြင့်ကြံပြီးတော့ဓမ္မဆုံးသေးဘူးကွာသုံးသပ်အောင်တယ်။တရားဓမ္မဒီဇနာပဲကလာသရုံလို့လက်သက်ရှာကြအောင်။မှန်ပါဒီဇနာပဲကလာကြုံဆိုတော့ဒကာဓမ္မတို့ခမရတို့ ရှစ်ဆရာခင်ဆရာကလာတပတ်ကြဒီတဏှာပဲရလားရှစ်ဆရာခင်ဆရာကြောင့်တဏှာဖြစ်တဏှာဖြစ်ခြင်းကြောင့်ခန္ဓာ၅ပါးရခန္ဓာ၅ပါးရခန္ဓာ၅ပါးရလို့ဒါဖြင့်ဒကာရမတို့တဲ့ဒီရှစ်ဆရာခင်ဆရာဟာခင်ဗျားတို့လက်ပဲအရင်ကြဥက္ကမဘယ်လိုရင်ကြရှစ်ဆရာခင်ဆရာပါဗျာအဲဒါကပေါ်လွင်အောင်ပြောထားတာတဲ့ တရားလို့ပြောတော့မယ်ဆိုလို့ရှိရင်သက္ကုသောတာကန္ဓာစေဝကာယမနာကလာတာဝိပဿနာကန္ဓာယတာဖုတ္တပါကလာတာဆိုတော့ဥက္ကမေအာရဏဆန္ဒပါကလာတာဆိုလိုက်တာမှန်ပါပါတပည့်ကြရပါအဲဒါဖြင့်ဒီဘက်ကအာရဏဘယ်နှပါးရှိဆန္ဒပါပါဆန္ဒပါဆန္ဒပါကလာတယ်နော်ဒကာဓမ္မတွေဥပဒနာကိုရှုတာအောင်ရှင်းပေးပါမယ်နော်အာရဏဆန္ဒပါကလာတယ်ဆိုတာရေးမိကြရေးမိပါအဲဒါဖြင့် အာရဏ12ပါးကိုသင်မိမမိကျင်နာမိလို့တဏှာလားမှန်ပါပါတဏှာလာလို့တဏှာလာလို့တဏှာပစ္စယဥပါဒံဥပါဒနာပစ္စယကာမဘောကာမပစ္စယဇာတိဆိုတော့လာတာပဲမလားဘူးလားလာပါပါအဲ့ဒီဇာတိခန္ဓာဇာတိဆိုတာခန္ဓာ၅ပါးဆိုတာမှန်ပါအဲ့ဒီခန္ဓာ၅ပါးရမိလို့ဒကာရမတို့ဥနာသိနဲ့ဇတ်သိရမှန်ပါသဘောကျကဲဒါဖြင့်ဒီတိုင်းပြောတော့ဘူးဒါတော့မရှင်းဘူးပฏิလောမပြောင်းပြန်ပြန်ပြောမှာ ဥက္ကမောင်ရေပူရှင်းမှန်ပါပါကဲအလုံးဖြေကြစမ်းဥနာသေးပဲကလားတို့မှန်ပါပါခန္ဓာငါးပါးပဲလားမှန်ပါပါခန္ဓာပဲလားတို့မှန်ပါပါအဲအာနာစနပါဆိုတာခင်နာမန္တဝုဆိုတာမှန်ပါခင်စရာမင်းစရာကလားခင်ဗျားတို့ကလည်းလူတွေ့ခန္ဓာတန်တော့ခက်ပါသေးတယ်ကြားဟုတ်ဘူးလားမှန်ပါဒီလိုမျက်စိမျက်နှာမှတ်တာပါခင်တတ်တယ်မင်းတတ်တယ်ဆိုတော့ခင်ရမင်းရကတဏှာလာမှာပဲတဏှာလာရင်ဘာဖြစ်မလဲခန္ဓာငါးပါးလာရင်ဘာဖြစ်ရမလဲ အဲခင်ဗျားတို့ကလည်းလောကကောင်းကောင်းနဲ့တော့တွေ့ကြပါဗျာတွေ့သေးဘူးလားတွေ့ပါဗျာလောကကဒကာဓမ္မတွေကအမတန်ကောင်းတယ်ဘုရားကြီးတို့ကမျက်စိမျက်နှာများမှတ်တာနော်ဟုတ်လားသူတို့ကခင်ဗျားမင်တတ်တယ်ဆိုတဲ့ဥစ္စာ မမေ့တတ်ဘူးမျောလိုက်မယ်ဆိုတာအောက်မေ့ထား အစရှိဒီနဲ့ခင်တတ်မတတ်တဲ့ဥစ္စာကလောကကလည်းများဆုံးမှန်ပါဘူးခင်တတ်ခင်စရာမင်းစရာကြောင့်ဘာလာတော့အဲခင်တတ်တဏှာလာတယ်မှန်ပါခင်တတ်တဏှာလာလို့ဘာရမှန်ပါဘူးအဲတဏှာကြောင့်ခန္ဓာဖြစ်တာခန္ဓာဖြစ်ရင်ဘာဖြစ်ရမလဲခုနဖြစ်ပါဘူးကဲဒါဖြင့်ဒကာဓမ္မတို့ခင်ဗျားတို့ရေသောမြစ်တော့တွေ့ပြီဒီပင်ရေသောမြစ်မှာမသေးသေးကလာပါလို့ဥငါသေးအသေးပွင့်နေတော့ဖြင့်ဘယ်နည်းနဲ့မှမြို့ပြတ်တော့မှာမဟုတ်ဘူးမပြတ်ပါဘူးဗျာ ကြက်เสียမြင်သေးရလားမြင်ပါပါဗျာဘုနာသေးတွေသိပွင့်နေကြတယ်ကျွေလုံးမှရှိသေးဘူးမှန်ပါပါဗျာကောင်းပြီဒါဖြင့်ဒကာဓမ္မတို့လက်သက်တွေ့ကြပါလားတွေ့ပါဗျာအင်းဘာတို့ပါလဲအာရဏသစ္စမမြန်မာလိုပြန်လိုက်တဲ့အခါကျတော့ခင်စရာမင်းစရာသဘောကျဘယ်ကလာပါလဲအဲခင်စရာမင်းစရာကလာတာဆိုတော့ဟောခင်စရာမင်းစရာအာယုံကြောင့်ခင်တာဆိုတဲ့သနာလာတယ် ဒီဒီဟာခင်းနေလို့ရှိရင်ဒါမျိုးရရင်လည်းဆိုတဲ့ခန္ဓာ၅ပါးလာမှာပဲမလာဘူးလားလာပါဘူးဒီခန္ဓာ၅ပါးမရရအောင်ဆူတောင်းလို့ရှိရင်ဒီဥနာသေးကလည်းငါလိုက်ခဲ့ဦးမယ်ဆိုတော့နေမှာမဟုတ်ဘူးနေပါဘူးနေပါနေပါဒါဖြင့်ဒကာရမတို့ခင်ဗျားတို့တတန်နေရာလုံးမှာဘယ်လိုများနေခဲ့ကြပါလဲမလို့အိုးခင်ရမင်းရနဲ့ခင်တာနဲ့ဟုတ်လားခင်ချင်းကြောင့်ခန္ဓာ၅ပါးပေါ်လာခန္ဓာ၅ပါးပေါ်လို့ဥနာသေးနဲ့ဇာကုသိနေတယ်ဥနာသေးနဲ့ဇာကုသိကနောက်ကြတော့ န္ဓာတစ်ခုပေါ်ပြန်တယ်လို့ဆိုတော့ဒကာဓမ္မတို့ဒီပြိဿသမုပ္ပါဒလှည့်နေမှာပဲမှန်ပါဘူးဒါပြန်လှည့်ရရှိသေးလားမှန်ပါဘူးကမ္မကောင်းကောင်းရှင်းပါရှင်းပါပါဒါပြန်ခင်ဗျားတို့အရင်တော့တွေ့ပြီဒကာဓမ္မတို့အရင်တွေ့ပြီနော်မှန်ပါဘူးအာရဏမတွေ့သေးဘူးလားတွေ့ပါဘူးအေးဒီအာရဏတွေကိုခင်ဗျားတို့ဒီအာရဏဆိုတာဒကာဓမ္မတွေတခြားမှမနေပါဘူးခင်ဗျားတို့ခန္ဓာ၅ပါးကိုအာရဏဖွဲ့တယ် မှန်ပါပါခန္ဓာ၅ပါးဆိုလဲသူပဲအာရဏ7ပါးဆိုလဲသူပါပါဓာတ်18ပါးဆိုရင်လဲသူပါပါသူပဲတောင်းပြီဒါဖြင့်ဒီကနေပြီးဒီကာလလာတာတဏှာကဒီကနေလာတာဒီခင်ရမင်းရကြောင့်ခင်တာဆိုတဲ့ဥစ္စာလာမှန်ပါခင်တာကြောင့်ခန္ဓာဆိုတာလာတယ်ခန္ဓာလာလို့ဥနာသေးတွေ့ရရှင်းရဒါဖြင့်ဒကာရမတို့ဥနာသေးလည်းမကြောက်ရှင်းမလားမှန်ပါဘာကြောက်ရမလို့ဆိုလို့ရှိရင်ဥနာသေးမကြောက်ပါနဲ့တဲ့ဟောဒီ ခန္ဓာ၅ပါးလည်းမကြောက်သဘောကျဒီတဏှာကိုကြောက်မှန်ပါဒီတဏှာကိုကြောက်ပါသူလို့သူကြောက်မယ်ဒီတဏှာကຢာတွေခင်တော့မင်းတို့ဒီတဏှာပေါ်တာမှန်ပါဒီတဏှာပေါ်တော့ဒီခန္ဓာနောက်ထပ်ပြန်ရပြန်ရလို့ဥနာသိတဲ့တခါဖော်လို့နေရရှင်းမလားဒါဖြင့်ဒကာရမတွေဥနာသိဘုံနောက်ကဘလောက်ကြုံခဲ့ပြီဘဒုလက်ချက်တွေတုံးဆိုရင်ကိုရိပ်မိကြရိပ်မိပါဗျာအဲတဏှာလက်ချက်မှန်ပါ ရှင်းမလားဒါရင်ဒါဖြင့်ဒကာဓမ္မတို့ဘုန်းကြီးဥမာတစ်ခုရှင်းပြပါမယ်ဒီကနေပြီးဘုန်းကြီးတို့အင်းလမင်းလက်ထက်ကနေပြီးကလည်းတစ်ခါတည်းသောကောင်၄၀၅၀နဲ့မရွတ်စိတ်ရိုးတွေကိုရန်ကုန်တင်ရတယ်ဘုရားဆက်ဒီဘာတွေမှမတင်ရဘူးလားမတင်ပါဘူးအော်ဒီလောက်တောင်အယိုးတွေဟာများတဲ့ဥစ္စာဒါအပေများလို့ပဲဆိုတာတော့တွေးဖို့မလိုတော့မလိုပါဘူးမလိုသေးလားမလိုပါဘူး အသေးလေးအယိုးပဲလို့ဆိုရင်လွယ်ပါလွယ်ပါဘူး။အော်ဒါပြန်အယိုးတောင်တဲ့ပုံနာဒီကားလို့ဆိုလို့ရှိရင်ဖြင့်အသေးများလို့ပဲမှန်ပါဘူး။ဒီသေးများတာဒီဘုရုလက်ချက်တုံးဆိုလို့ရှိရင်နွားယုံမြန်းနွားသက်ကလိုက်လက်ချက်မှန်ပါဘူး။စိတ်ယုံမြန်းစိတ်သက်ကလိုက်လက်ချက်ဘာကြဒီမှာကျွတ်တို့အယိုးတွေအမျိုးမျိုးလောပေါင်း30လောက်မကကျွတ်တို့ခမရတို့အယိုးတွေဟာတဲ့ဘုရားတဆူဆူကြားမှာ၄ရက်တဲ့၄ရက်ရှင်တောင်း ကျွတ်တယောက်ထဲတယောက်ထဲယူလေးရက်တက်လေးရက်ဆင်းရဒကာရမတို့အဲ့ဒါမတ်ရတနားကြီးလက်ချက်လေးမိမလားမနေ့ကရိုးတယ်တွဲပေါင်း30နဲ့ဆိုတာဒီကလိုက်လက်ချက်ဆိုတာခင်ဗျားတို့မပြောဘဲနဲ့သိမှန်ပါဘူးမသိပဲဘူးလားဒါတော့တော့ရိုးတယ်ရန်ကုန်တင်ရတာအများလားရေးလားဆိုသူ့လက်ချက်လေနောက်တော့ကြိုင်လက်ချက်ဒီမှာလည်းကျွတ်တို့ဘုရားတဆူတဆူကြားဒကာရမတို့ကျွတ်တို့အယိုးကို မဆွေးမမြေပဲနဲ့စုပုံထားလို့ရှင်၄ရက်တည်း၄ရက်စင်တောင်းဖြစ်တယ်ဘုရားညာနဲ့ချိန်လိုက်တာမှန်ပါဘာလို့သိခဲ့တယ်ဆိုတာမရဘူးလားမရပါဘူးဘုသူလက်ချက်တုံးဟောသူ့လက်ချက်ဒီတဏှာကဘာဖြစ်လို့ပေါ်တာလဲဆိုတော့ဒီအာရဏတွေခင်းနေလို့ပေါ်တာမှန်ပါဘူးတပည့်ကြဒီအာရဏတွေခင်းလို့ဒီတဏှာပေါ်တယ်ဒီတဏှာကနေပြီးဒီခန္ဓာလှုပ်လိုက်လို့ဒီဩနာသေးအယိုးတွေပေါ်လာတာမပေါ်ဘူးလားပေါ်ပါဘူးဒါဖြင့်ဒီဩနာသေးဆိုတဲ့ အယိုးတောင်နဲ့ပုံတဲ့ဥစ္စာဒကာရမတို့ဝေဘူးလတောင်လောက်ရှိတယ်လို့တန်ရုပ်ပါဠိတော်မှာလာတယ်မှန်ပါဘူးဝေဘူးလတောင်ဆိုတာဒကာရမတို့3ရက်တည်း3ရက်4ရက်တည်း4ရက်ဆင်းရှိမှန်အဲ့ဒါကွာတဲ့လူတယောက်အယိုးငါပြောတာပါတီတို့မြောက်တို့ကျွတ်တို့ဖြုတ်တို့အယုံမရှိတဲ့တရားတွေဆွေးသွားတာတွေငါမပါဘူးတဲ့လူတယောက်ထဲလူတယောက်ထဲဒကာရမတို့သေဖို့ရအားရလောက်ပြီခွန်လားရှင်းမလားရှင်းပါနောက်ထပ်သိခြင်းသေးလား သိပါပါသောရကနေကြလာပြီသောရယေဝရလေးတော့တော်တော်နီးလာပြီယေဝရလေးနည်းနည်းဆန်းလာပြီခမောင်ကြီးခொနနဲ့ပြန်ရောက်တာပေါ့ဗျာတော်သေးတာပေါ့တော်သေးတာကြီးပြီမဲ့ခொနနဲ့ပြန်ရောက်လာလို့အဲတော်တော်သေးရဲ့ဂရမတို့လူတယောက်ရဲ့ရုပ်ကစုပုံထားလို့ရှိရင်၄ရက်တဲ့၄ရက်ဆင်းတောင်လောက်ရှိတယ်ဆိုတော့မန်းလေးတောင်မကဘူးပေါ့ဗျာမန်းလေးတောင်ကတဏှာကြီးတဲ့တဏှာကြီးဆင်းရောက်ပါတယ်ဘယ်လောက်ချီလေးလေး ိုမှာ၄ရက်တက်၄ရက်ဆင်းဆိုတော့ဒကာဓမ္မတွေကိုအယိုးဟာဒီလောက်တောင်များပါတယ်ဆိုတာဒီတဏှလက်ချက်ပဲတပည့်ကြသူတတ်တယ်လက်ချက်ပဲသူကသေးသေးဆိုတဲ့အချိန်သေးတာပဲသူကဒီဘဝသွားသေးလိုက်ကိုဘဝသွားသေးလိုက်သူကဒီခိုင်းနေဆိုတော့မသေးကြဘူးလားသိကြပါဘူးအဲ့တော့ဒီရိုးရစုတိုင်းရင်၄ရက်တက်၄ရက်ဆင်းတောင်ကြီးလောက်ရှိမယ်တပည့်ကြဒါဖြင့်ဒကာဓမ္မတို့ငါဘုရားခင်ကိုရမေညာနဲ့တီးတို့မြောက်တို့ကျွတ်တို့ ဖြစ်တဲ့ဘဝမထဲသေးဘူးအယိုးရှိတဲ့သရဝဖြစ်တာတွေငါထဲတာ။ကဲဒကာဓမ္မတို့သစ္စာမသိလို့ဖြစ်နေလိုက်တယ်။မှန်ပါဗျာ။ဒီကမှာဘာမသိတယ်။သစ္စာမသိပါဘူးဗျာ။သစ္စာမသိတော့လူပြရပါလေသွားသွားတော့။လူလူပြရပါလေတောင်းတော့အယိုးအယိုးကကြောင်းမှန်ပါဗျာ။နတ်ပြရပါလေကြောင်းတောင်းမြန်။အယိုးကကြောင်းမှာပဲနတ်ပြမမကြောင်းဘူးဆိုတဲ့ကဘူးဒကာဓမ္မတို့အဲဒီအယိုးဟာသူ့ချိုးကြတော့လားမှာ မလားပဲဟုတ်ပါဘူးဒါရင်ဒါဖြင့်ဒကာရမတို့ခင်ဗျားတို့သစ္စာမသိတဲ့ဓာန်ချက်ဟာအတော်ပြိနေပြီဆိုလိုက်ကြမှန်ပါပါဒါရင်ဒါဖြင့်သစ္စာသိအောင်ဖြင့်ဆရာဘုန်းကြီးလည်းကဲတင်ပြီခင်ဗျားတို့ကလည်းဩသစ္စာမသိသေးကာလပတ်လုံးဖြင့်ငါတို့ခက်ပါသေးရဲ့အသေးကြီးဆူတောင်းနေမှာပဲဆိုတာဖြင့်ပြောပြရလိုသေးလားမလိုပါဘူးဗျာရုပ်ပုံကဘာလို့ဤဆူတောင်းတာနဲ့ကောထူးအောင်မလိုပါဘူးဗျာ သဘောပါရအယုတ်ပုံကပါလေဆူတောင်းတာရောမပါဘူးလားပါပါဗျာအယုတ်ပုံကပါလေဆိုတော့သူများလက်ချင်းနဲ့အသက်ထွက်ရပါလေကိုပါပါပါပါပါဗျာဥက္ကမပါမပါပါပါဗျာဒါဖြင့်ခန္ဓာမရှိရင်ဘယ်လိုလက်ချင်းနဲ့သက်ထွက်เสียရှိသေးတယ်ရှိပါဘူးဒါဖြင့်ဒီခန္ဓာဘာသစ္စာဒုက္ခသစ္စာအဲဒုက္ခသစ္စာချုပ်ငင်းရင်ဒကာရမတို့နိရောဓသစ္စာဆိုတဲ့နိဗ္ဗာန်ဟာခမည်းတော်သူများလက်ချင်းနဲ့အသက်မထွက်တဲ့နိဗ္ဗာန်ဟာပေါ်တော့မယ်မှန်ပါ ဒုက္ခသစ္စာမသိသေးတွေ့ကာလပတ်လုံးနဲ့ဒါကြီးလက်တောင်းနေမှာပဲမှန်ပါပါဒါရအောင်ပဲကြိုးစားနေမှာပဲမှန်ပါပါဘောပါကြဒါရင်ဘုန်းကြီးတရားဓမ္မတွေဥနာသေးဘက်ကလာသလိုခန္ဓာ၅ပါးလည်းအလိုလိုပေါ်တာလားမိုးပေါ်ကြလားတခါတွေးပါဦးဟုတ်ပါဗျာဘယ်လားဒီတဏဘယ်ကလာပါလိမ့်မလို့အာရဏ7ပါးကလာရိပ်မိကြဒါဖြင့်ဒီအာရဏ7ပါးဒီ ဒကာရမတို့သုံးနိုင်ရင်လည်းဆေးပါပဲမသုံးနိုင်ရင်လည်းဘေးသင့်လိမ့်မယ်ဆိုတာတော့သူနှမျိုးမှတ်လိုက်ပါမှန်ပါပါသုံးနိုင်ရင်ဆေးပြမနော်မသုံးနိုင်ရင်ဘေးသင့်မယ်သူ့ကိုခင်မှုနဲ့ဒီအာရဏဆန္ဒပါဆိုတဲ့ခင်ဗျားတို့ခန္ဓာကိုယ်ပဲယောက်ျားလေးခန္ဓာနဲ့အာရဏဆန္ဒပါကိုမင်းမပြေလေးခန္ဓာကိုအဲ့ဒါလေးကိုခင်ဗျားတို့ကတဏှာနဲ့သာခင်မိကြမယ်ဆိုလို့ရှိရင်ဖြင့်ဒီတဏှာလာလို့ရှိရင်ဒီခန္ဓာနောက်ခန္ဓာတွေ့ရတော့မယ်နောက်ခန္ဓာတွေ့ရင်ဥနာသိနေဖြင့်ဇတ်သိရတော့မယ်မသိမှန်နဲ့ဆိုလို့ မရပါဘူး။ကိုင်းဓမ္မတို့ဘယ်အဖြစ်မသားချပြန်မလဲ။ဘာဘူးမကြသေးဘူးလေ။မှန်ပါဘူး။ခဏခဏဖိတ်စာတယ်မလားမှန်ပါဗျာဟာဘယ်နဲ့ကြောင့်ဒီဖိတ်စာတွေခင်ဗျားတို့ရနေပါလိမ့်မလို့လို့အိုးဖိတ်စာရခြင်းတော့ရတာမဟုတ်ဘူးဒကာဓမ္မတို့ဒီမှာလဲဖိစ္ဆာလက္ခဏာပုဂ္ဂိုလ်ကလည်းအင်းသူလဲကိုနာသိရှိတော့မရဘူးသဘောကျ ဩဘပုဂ္ဂိုလ်ကလည်းဖိစ္ဆာဖြစ်ရတာဥနာသေးကြောင့်ဖိစ္ဆာဖြစ်ရတယ်။ဒီကဖိစ္ဆာလက်ခံတဲ့ပုဂ္ဂိုလ်ဟာဥနာသေးဥနာသေးရှိတာနဲ့လက်ခံနေရ။ဒါဖြင့်ဘပုဂ္ဂိုလ်လည်းဖိစ္ဆာမဖိရအောင်ကိုယ်လည်းလက်ခံမှုကင်းအောင်ဆိုရင်နိဗ္ဗာန်မရှိတော့ဘူး။မှန်ပါဘူး။ကမ္မသဘောပါ။မှန်ပါဘူး။နမောတေရှင်ဖိစ္ဆာကိုလက်ခံလို့ဆုံးပါမလား။ဆုံးပါဘူး။လက်ခံတဲ့ပုဂ္ဂိုလ်ကလည်းဒကာရမတွေဘာဖြစ်လို့လက်ခံရတာတုံးလို့မေးလို့ရှိရင်ဘယ်နဲ့ဖြစ်ကြလဲ။ဥနာသေးဥနာသေးကိုယ်လည်းရှိ။မှန်ပါဘူး။ဒါဖြင့် ဥပိ္ပစာဟာလည်းဥနာတိရှိလို့ဟိုကလည်းကျုပ်ဖြင့်ဒီစဒီဒုက္ခရောက်ပါပြီလို့ဆိုပြီးဥက္ကမောင်တို့ဥပအောင်တို့ဒီစာလေးလာမှာပေါ့ဗျာမှန်ပါဘူးခင်ဗျားတို့ကဒီစာလေးလက်ခံပေးတဲ့ကလာဘယ်နဲ့ကြောင့်လက်ခံနိုင်တာတော့မွေးလိုက်ပြန်တော့လဲဥနာတိရှိလို့ပါဩော်ဒါဖြင့်ဒကာရှိဒကာရမသေချာစဉ်းစားကြပြီတော့အင်းဒီဥစ္စာဘာဘာလိမ့်မတော့လို့မေးတဲ့အခါကြလို့ရှိရင်ဖြင့်တဲ့ကျုပ်ဖြင့်ဒုက္ခသစ္စာပဲ ခင်ဗျားရဲ့ဒုက္ခသစ္စာပဲလို့ပြောတာ ਨੇ ဘာမှမရှိဘူးမှန်ပါပါတပည့်ကြခင်ဗျားတို့ကမဖိတ်မှန်များဆိုရင်မဖိတ်မှန်များတော့ဒကာရမဆိုရင်တို့ပိဿာမရှိလို့အရင်လိုမဟုတ်လို့ဖိဿာလေးများတော့မလာတော့ဘူးလို့အောင်းမဲ့မနေဖိဿာမလာတာကတော်သေးတယ်ဖိဿာလာတာကဥနာတိရှိတဲ့ပုဂ္ဂိုလ်မို့ဥနာတိကလက်ခံတာမှန်ပါဘုရားဘုရားလက်ခံတာမှန်ပါဘုရားဥနာတိရှိတဲ့ပုဂ္ဂိုလ်မို့တဲ့လက်ခံတာဗျမှန်ပါ ဟောရဲပုဏ္ဏတိရှိကြောင်းကိုပဲကြော်ညာပေးလိုက်ဒီကကြော်ညာပေးလိုက်တဲ့တင်လက်ခံနိုင်တဲ့တတ္တိကလည်းမရှိလို့လက်ခံနိုင်တယ်မှန်ပါရှိလို့လက်ခံဒါဖြင့်နှကမ်းပဲခြင်းမိမှုတဲ့စားသိမ့်ချက်မှန်ပါဘယ်နဲ့ဆိုကြနှကမ်းပဲခြင်းနှကမ်းပဲခြင်းမိမှုတဲ့စားသိမ့်မတော်မယ်သဘောပါကြဒါဖြင့်သူလည်းဥနာသေးဖိတ်တဲ့ပုဂ္ဂိုလ်လည်းဥနာသေးလွတ်တဲ့လမ်းကိုလိုက်ရင်နောက်ထပ်ဖိတ်เสียမရှိတော့လက်ခံတဲ့ပုဂ္ဂိုလ်လည်းဒါကြီးမြင်ပြီးတဲ့ကာလအလကားနဲ့ ရှိခင်တဲ့ပုဂ္ဂိုလ်ပြင်စိတ်မကောင်းလာမှာပဲမရှိခင်တဲ့ပုဂ္ဂိုလ်ပြင်လည်းသေးတာကောင်းတယ်ဆိုတဲ့ဒေါသလာရင်လာအောင်မှာပဲမလာပဲဘူးလားအမြဲမြဲလာမနော်အမြဲမြဲလာပြီးကာလနေတော့ကိုယ်မှလည်းဒီဥစ္စာကျက်သေးရှိတဲ့ဆာရောက်လာတာလားကျက်သေးမရှိတဲ့ဆာရောက်လာကျက်သေးရှိတဲ့ဆာရောက်ပါဘာဖြစ်လို့ကျက်သေးမရှိတဲ့ဆာကိုယ်စီရောက်ပါလိမ့်မယ်ရိပ်မိပါလားအမရေတို့မဖိတ်လို့ဝုန်းမနဲ့လိုက်ပါနဲ့ကိုယ်ကျက်သေးမရှိလို့ကိုရောက်လာ သဘောကျခင်ဗျားတို့အကုန်ရှိလို့ရောက်တယ်ထင်တယ်နော်ဘာကုန်ရှိတယ်ခင်ဗျားတို့ဦးနာတွေကုန်မရှိတယ်ဒါပြန်ပါရှိတော့ဦးနာတွေကုန်ရှိလို့ခင်ဗျားတို့ဒီမှာဦးနာသေးစားပဲသေပါဖို့ဆိုတဲ့စာပဲရောက်လာတယ်ဆိုတော့သဘောကျဒါဖြင့်ဒကာရမတို့ဖိစ္ဆာလည်းမရောက်အောင်လိုက်ပို့တဲ့အတုဝရှိကိုလည်းလိုက်ပို့တဲ့ဇတ်သိမ်းရအောင်ဒီတဏှာသေးမှအေးတော့မှန်ပါဗျာတပည့်ကြဒီတဏှာသေးမှဖိစ္ဆာလည်းလက်ခံလို့မရတော့ဘူးမရပါဘူး ဟိစ္ဆာရလို့ရှိရင်လည်းအတုပလိုက်ပြီးဒီကလာပို့ရလိမ့်မယ်ဥက္ကမဘာလို့မှမတင်ဘူးအတုပဆိုတာကတင်နေတာလားမတင်တာမတင်နေတာကိုမတင်တယ်လို့ကလိုက်ပို့အောင်မှန်ပါဘယ်လိုကလိုက်ပို့မှာအသေးကိုရှင်ကပို့တာပဲဗျာသဘောကျနောက်ကြရခင်ဗျားတို့လမ်းပြောတာဥသူသိငါပို့ပေါ့နောက်နောက်ကြရလမ်းကြရအဲ့ဒီတိုင်ပြောကြဘူးလားသူသိငါပို့ပါပဲ အတုဘအတုဘကျမ်းမှာပဲလို့ပြောဘူးလားမှန်ပါဘူးဒါဖြင့်သူလည်းအတုဘဆိုသိလို့ရှိရင်ဖြင့်နိဗ္ဗာန်ပဲကိုလည်းအတုဘဆိုသိရင်နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ဟာဒကာရမတို့ဘ ᱹ သိမ့်မှဒီနိဗ္ဗာန်ရောက်မယ်ဆိုတာကောယနေ့ပေါ်ပါလားပေါ်ပါပါပေါ်တော့မှန်ပါဘူးတဏှာသိမ့်မှတော့မှန်ပါဘူးဒီတဏှာကိုသိမ့်ပြီးပြီဒကာရမတို့အလွန်ရေးကြီးတဲ့နေပဲဆိုတာမှတ်မှန်ပါဘူးဒေတနာသိမ့်သီးလောက်ရေးကြီးတာမရှိဘူးဒေတနာသိမ့်လိုက်လို့ရှိရင်ခန္ဓာသိမ့် ခန္ဓာသိရင်ဥနာသိငိမ့်တယ်ဘာမှတန်သေးရမရှိနဲ့ဆိုတာသဘောကျအဲ့တော့ဟိုဒီတဏဘယ်ကလာသလိုဟောအာရဏ7ပါးဆိုတာက စာလို့ပြောနေတာပါတဲ့ခင်ဗျားတို့ခန္ဓာကလာတာပါသဘောကျတဏိသာသမီခန္ဓာကပါပါပါဗျာသူမြင်ရတာကခန္ဓာကပါပါဗျာဩဒါဖြင့်ခင်ဗျားတို့ခင်ယံမင်ယံကလာတယ်လို့သတ်မှတ်လိုက်ပါ ဒီတဏှာပဲကလာသလားသူကခင်ရမင်ရကြောင်းခင်တာဆိုတဲ့တဏှာလားခင်စရာမင်စရာမရှိရင်ခင်တယ်ဆိုတဲ့တဏှာကဘယ်နဲ့မှန်ပါဘူးဒါဖြင့်သူတို့ကခင်တတ်တယ်ဆိုတဲ့ပုဂ္ဂိုလ်ဒီဒီတဏှာမလာဘူးလားမှန်ပါဘူးဒီတဏှာလာရင်ဒါဖြစ်ရတာခန္ဓာငါးပါးရခန္ဓာငါးပါးရရင်ဘာတော့ဥနာတိသေးချာချာပဲကိုယ်ပိုင်ပြည့်စုံဖြစ်ပြီဖြစ်ပါဗျာဒါဖြင့်ဒကာရမတို့အကြောင်းကျိုးတော့ဖြင့်ဆက်မိပြီတဲ့ရုပ်စာနှချီဟောတယ် မှန်ပါဗျာအိုးနာသေးမလားအောင်တနည်းဟောမှန်ပါအိုးနာသေးလာတဲ့နေ့ယနေ့ပြီးသွားမှန်ပါဒီအာရဏအကြောင်းပါလာတယ်တဏှာကြောင့်ပါလာတယ်ခန္ဓာငါးပါးလာတယ်ဟောဒါကဒုက္ခသစ္စာလမ်းမှန်ပါဗျာရိပ်မိဗလားရိပ်မိပါကောင်းပြီဒါပဲနိရောဓသစ္စာလမ်းဆိုတာရှိသေးတယ်မှန်ပါဗျာနိရောဓသစ္စာလမ်းဟောမယ်ဆိုလို့ရှိရင်ဒီအာရဏမရှိမှာ ဒကာဓမ္မတို့ဒီတဏှာမရှိမှန်ပါဘူးဒီတဏှာမရှိမှခန္ဓာဒီခန္ဓာမရှိမှမှန်ပါဘူးအဲ့ဒါနဲ့ပြမနာရမယ်မှန်ပါဘူးရိပ်မိဗလားကဲယနေ့ဒီရင်တော့ပါဘူး